ကိုအလွန်ချစ်ခင်တဲ့ပုဂ္ဂိုလ်ကိုအစာအုပ်ဆုံးမပွားပါနဲ့။ဘာကြောင့်လဲဆိုတော့သူ့ကိုအာယုံပြုပွားတဲ့အခါမှာဆိုကြပါစို့ကိုအလွန်ချစ်ခင်တဲ့မိတ်ဆွေငါမိတ်ဆွေကျမ်းပါပါစေချမ်းသာပါစေကိုစင်းခင်ပါစေစိတ်စင်းခင်ပါစေဘေးကင်းပါစေရကင်းပါစေဆွေရင်ကင်းပါစေကြည်လင်ရွှင်လန်းချမ်းမြေ့ပါစေအဲ့လိုဆင်ញင်းပြီးတော့ပွားရင်ပွားရင်နဲ့ တခါတည်းရစိတ်ကသူဒုက္ခရောက်တာကိုသွားပြီးစိတ်ကစဉ်းစားမိတတ်တယ်တဲ့တရင်တခါကသူဒုက္ခရောက်နေတာကိုသွားပြီးစဉ်းစားမိတတ်တယ်အဲ့လိုစဉ်းစားမိတဲ့အခါကျတော့ကိုယ်တဏ္ဍာမှာသူ့ကိုချမ်းသာစေလိုတိုင်းမဖြစ်စိတ်မဖြစ်ပဲနဲ့စိတ်ဆင်းရဲမှုဖြစ်တယ်စိတ်ဆင်းရဲမှုဒေါမနတာဆိုတာမေတ္တာဖြစ်မဟုတ်အဲ့ဒါဖြစ်တတ်တယ်တဲ့ဒါကြောင့်မလို့အစာဥဆုံး အလွန်ချစ်ခင်တဲ့ပုဂ္ဂိုလ်မပွားပါနဲ့တဲ့။နောက်မချစ်မမုန်းအလဲအလတ်သိကျွမ်းရုံမြပုဂ္ဂိုလ်လည်းအစာအုပ်ဆုံးမပွားပါနဲ့။ဘာကြောင့်လဲဆိုသူ့ကိုချစ်လည်းမချစ်ဘူးမုန်းလည်းမမုန်းဘူး။အဲတွေ့ရုံသိရုံမြပဲအသိကျွမ်းဖြစ်ရုံမြ။ဆိုတော့သူ့ပေါ်ကိုကောင်းစားချမ်းသာစေလိုတဲ့မေတ္တာစိတ်ဖြစ်အောင်ထားဖို့ဆိုတာနည်းနည်းခဲရပါတယ်တဲ့ င်မပါတယ်ဒါကြောင့်သူ့ကိုအဆောက်ဆုံးမပွားပါနဲ့ဟုတ်နောက်တစ်ခါမိမိမုန်းတဲ့လူလည်းအဆောက်ဆုံးမပွားပါနဲ့ဟုတ်အဲ့ဒါကလည်းပဲမေတ္တာစိတ်တော်တော်နဲ့မဖြစ်နိုင်ဘူးပေါ့ပင်မနေနောက်ရန်သူကိုလည်းအဆောက်ဆုံးမပွားပါနဲ့တဲ့ရန်သူအဆောက်ဆုံးပွားရင်မေတ္တာအစားဒေါသဖြစ်လာတတ်ပါတယ်တဲ့အဲ့ဒီပုဂ္ဂိုလ်တွေဟာအစာဥဒ္ဓမပွားရမယ့်ပုဂ္ဂိုလ်တွေပဲတဲ့သို့တော့ တခြားတခြားပုံကိုယ်တွေပွားလို့မေတ္တာအသားကြလာပြီကိုကနိုင်နေလာပြီဆိုတဲ့အခါကျတော့အဲ့ဒီပုံကိုယ်တွေပွားလို့ရပါပြီတဲ့အဲ့ဒီခါကျတော့ပွားအစာဥတော့မပွားနဲ့ဂိုင်းလိုက်စို့မုံသူစင်စစ်မုံသူစင်စစ်အလွန်ချစ်အလွန်ချစ်မချစ်မမုံသူမချစ်မမုံသူမုံသူစင်စစ်မုံသူ လွန်ချစ်မချစ်မမုန်းသူ လိန်ကဆိုတဲ့လိန်အသွင်အပြင်မတူတဲ့သူနှစ်ဦးအချင်းချင်းမပွားပါနဲ့အသွင်ပြင်မတူဘူးဆိုတာမြို့သမီးနဲ့မြို့သားပြောတာမြို့သမီးနဲ့မြို့သားအသွင်ပြင်တူရဲ့လားမတူဘူးဒါကြောင့်လိန်ကွဲတယ်လို့ခေါ်တယ်အတွင်ပြင်ကွဲတယ်လို့ဆိုတယ်သူကိုဝိတဘာကလို့လည်းခေါ်တယ်တဘာကကွဲပြားနေတယ် အဲ့ဒီလိမ်မတူတဲ့မျိုးသားမျိုးသမီးမျိုးသားကမျိုးသမီးကိုမျိုးသားကမျိုးသမီးကိုသီလဩရိအနေနဲ့ပိုင်းခြားသတ်မှတ်ပြီးမပွားပါနဲ့တဲ့ပွားလို့ရှိရင်မေတ္တာအစာရာဂစိတ်ဖြစ်တတ်ပါလေတဲ့ကျမ်းဂန်ကဖြစ်တတ်တဲ့သဘောလေးကိုဖော်ပြတာဘယ်သူပွားပါဒီလိုပဲဖြစ်ရမယ်ဖြစ်လက်ဖြစ်လိုက်မယ်လို့ဒီလိုဆိုလိုတာမဟုတ် ဒီလိုဖြစ်တတ်တဲ့သဘောရှိပါတယ်အဲ့ဒါသတိထားပါဆိုတဲ့အဓိပ္ပာယ်ဒါလိမ်မတူကသီးပိုင်ချမပွားရသလိုသို့တော်လည်းပဲမိမိကတခြားတခြားပုံကိုယ်တွေပွားလို့မေတ္တာဘာဝနာနိုင်နေကျေပြွန်နေတဲ့အခါတော့အမျိုးသားကအမျိုးသမီးပွားအမျိုးသမီးကအမျိုးသားပွားလည်းပဲမေတ္တာစိတ်ပဲဖြစ်ပါတယ်ဒါကစိတ်မဖြစ်ဘူးဖြစ်နိုင်တယ်နောက်သေးသူကိုဘယ်တော့မှမေတ္တာမပွားပါနဲ့ဘာကြောင့်လဲဆိုတော့ သေသူကိုမေတ္တာပွားခြင်းအားဖြင့်ဥပ္ပဇာရသမารိအပ္ပနာသမารိမဖြစ်ပါဘူးတဲ့အပ္ပနာသမารိဆိုတာဇံဆိုတဲ့စိတ်တည်ငြိမ်မှုဥပ္ပဇာရသမารိဆိုတာဇံလောက်ဒီဘစိတ်တည်ငြိမ်မှုအဲ့လိုသမารိမဖြစ်နိုင်ပါဘူးတဲ့ဒါကြောင့်မပွားပါနဲ့တဲ့အဲ့ဒါကတော့တခြားတော့ဘာကြောင့်ဒီသမารိမဖြစ်တယ်လဲလို့တခြားကျန်တာအကြောင်းတော့မပြပါဘူးမပြပေမဲ့ ဘုန်းကြီးစဉ်းစားကြည့်တာကတော့ဘုန်းကြီးသဘောပေါက်တာတော့ပေါ့လေတည်တဲ့လူတည်သွားတယ်ဆိုလို့ရှိရင်ဘယ်ရောက်တယ်လို့ကိုကသိလားသိပါဘူးအဲတည်တဲ့လူကနတ်ပြည်ရောက်နေတယ်ကိုကအာလူပြည်မှာရှိမှာပဲလို့ဆိုပြီးလူပြည်မှန်းပြီးမေတ္တာပွားနေတယ်ခုတ်ရတခြားရှာရတလွယ်ဖြစ်မနေဘူးလားအပွားကပုဂ္ဂိုလ်ရှိရတာတခြားအာယုပြုတာကတခြားဖြစ်နေတော့မေတ္တာသမာဓိဖြစ်နိုင်မှာမလားအဲအဲဒါကြောင့်လို့ဘုန်းကြီးကတော့ယူဆပါတယ် ရံကကတော့သာမညပဲသေသူကိုပွားလို့မေတ္တာသမာဓိမဖြစ်ပါဘူးတဲ့ဒါကြောင့်မလို့မပွားပါနဲ့တဲ့ဒါပေမဲ့အခုလောကမှာတော့အာတပိတော်သားလေးတပိတော်သမီးလေးသေသွားပါတယ်ဗျာအဲ့ဒါဘယ်ဘဝရောက်နေဓမ္မရဲ့သုံးဖို့မကျွတ်မလို့ဘူးဓမ္မရဲ့မေတ္တာပွားပေးပါဗျာလို့ဒီလိုလျှောက်တတ်တဲ့ပုံစံတွေအများအပြားတွေ့ရတွေ့ရတော့အဲ့တော့ဘုန်းကြီးတို့ကဘယ်လိုလုပ်ရမလဲ ဘယ်လိုပြောရမလဲသေတဲ့လူကိုမေတ္တာဘွားလို့မေတ္တာသမာဓိမဖြစ်ဘူးလို့ကျမ်းဂန်ကပြောတယ်ဖော်ပြလာတဲ့ဓမ္မကြီးလို့အဲ့လိုပြောရမလားဟမ်ဟောသေတဲ့လူဆိုတာအလောင်းကောင်ကိုပြောတာမဟုတ်ဘူးသေပြီးဟိုဘဝဖြစ်တယ်လို့ပြောတာဟိုဘဘဝမှာဖြစ်နေတယ်ကောဩလွယ်လွယ်ပေါ့ဓမ္မကြီးသေသူဆိုတာကုသိုလ်ပြုပြီးအမြဝေရတယ်ဒီလိုမဟုတ်လားမဟုတ်လား မြတ်စွာဘုရားလည်းအဲ့ဒီတိုင်းမင်းခဲ့တယ်ဒီတိုင်းလည်းလို့လုံးတဲ့ထုံးတာလည်းရှိတယ်ထုံးတာအတိုင်းလည်းပဲအစဉ်ပြေသဘာဝရနေတာဟုတ်လားအဲ့တော့ကုသပြုမြတ်ဝေရတယ်ဟုတ်လား gain ဆိုမုံသူစင်စစ်မုံသူစင်စစ်အလွန်ချစ်အလွန်ချစ်မချစ်မမုံသူမချစ်မမုံသူရန်သူထဲကရန်သူထဲကလေးယောက်မှာ ဘေးရာမှာစစွာမပွားဘူးစစွာမပွားဘူးလိမ်မတူကလိမ်မတူကတိပိုင်ချာတိပိုင်ချာမပွားရသလူမပွားရသလူလိမ်မတူကလိမ်မတူကတိပိုင်ချာတိပိုင်ချာမပွားရသလူမပွားရသလူဆိုလိမ်မတူကလိမ်မတူကတိပိုင်ချာ

စာဥမပွားရတဲ့ပုဂ္ဂိုလ်တွေပြီးတော့သီးသန့်ပိုင်ချပြီးဟောဒီအနေနဲ့မပွားရတဲ့ပုဂ္ဂိုလ်တည်တဲ့ပုဂ္ဂိုလ် မပွားရဘူးဆိုတော့ဘယ်သူအရင်ဆုံးစပွားရမလဲလို့မေးစရာရှိလို့ကြားလာတာမိန်တယ်ကြည်ညိုအယူသေးအလေးစားအမြတ်တို့အတဲ့သီလသမารိပညာဂုံမောင်းစုံတဲ့မိမိဆရာသမားဆရာသမားမြတ်တမြလေးစားရတဲ့ပုဂ္ဂိုလ်ကစပြီးတော့ဘွားပါတဲ့အဲဒါလို့ဆိုလို့ရှိရင်မေတ္တာစိတ်ဖြစ်လို့ပါတယ်တဲ့။ဘာကြောင့်လဲဆိုတော့သူရဲ့သီလဂုံသမာဓိဂုံပညာဂုံ မိမိကအာယုံပြုပြီးတော့ပွားလိုက်တယ်ဆိုလို့ရှိရင်မေတ္တာစိတ်ကများများဖြစ်တော့တယ်။ဒါကြောင့်ကြည်ညိုရေးအယူသေးအလေးစားမြတ်လို့အပိသီလသမာဓိပညာကိုပေါင်းစုံတဲ့ဆရာသမားဆရာသမားတမျှလေးစားအပ်တဲ့ပုဂ္ဂိုလ်ကစပြီးတော့ပွားပါ။အဲတော့မဆရာကြမှာပါစေချမ်းသာပါစေကိုယ်စင်းပြပါစေစိတ်စင်းပြပါစေစသအဆင်ပြေပါစေ။ဒါကအဲ့ဒါလို့ပွားတာမှလည်းပဲ ကိုကိုကိုသတ္တိပထမထားလိုက်ပါအောင်တဲ့သတ္တိပထမထားပြီးတော့ပွားလိုက်ပါအောင်တဲ့ကိုကိုကိုပွားတာတော့သတ္တိထားရုံပဲတဲ့ငါကျမ်းမချမ်းသာခြင်းတို့ငါဆရာကျမ်းမချမ်းသာပါစေငါကိုဆင်းရဲကင်းခြင်းတို့ဆရာကိုဆင်းရဲကင်းပါစေငါစိတ်ဆင်းရဲကင်းခြင်းတို့ဆရာစိတ်ဆင်းရဲကင်းပါစေငါဆဆအဆင်ပြေခြင်းတို့ဆရာဆဆအဆင်ပြေပါစေကိုကိုကိုတတ္တိထားပြီးပထမဆုံးပွားလိုက်ပါတဲ့ဆိုကြပါစို့ အဲ1မိနစ်လောက်2မိနစ်လောက်ပေါ့အဲ့ဒါပြီးတဲ့အခါကျတော့ဆရာကပဲပွားတော့အဲ့ဒီဆရာပွားပြီးပြီဆိုလို့ရှိရင်အဲ့ဒီဆရာနဲ့ဓာတ်တူပုဂ္ဂိုလ်10ယောက်လောက်ဆက်ခါဆက်ခါပွားလိုက်အဲအဲ့ဒါလိုပွားတာက2ရက်ကြာရင်လည်းကြာမယ်3ရက်ကြာရင်လည်းကြာမယ်4ရက်ကြာရင်လည်းကြာမယ်ကြာခြင်းတော့ကြာပါသေးအဲ့လိုထိတ်တာပုဂ္ဂိုလ်ဖြစ်တဲ့ညီညွတ်ရည်လေးစားနန္ဒဝတဲ့ပုဂ္ဂိုလ်တွေ10ယောက်လောက်ပွားလို့ မေတ္တာစိတ်ထားတပွားပွားဖြည့်ပြီးတော့မိမိစိတ်အစဉ်မှာလည်းပဲကြည်လင်တဲ့စိတ်ကြည်နူးတဲ့စိတ်ငြိမ်းချမ်းအေးမြတဲ့စိတ်အဲ့ဒါတွေခံစားရပြီခန္ဓာကိုယ်လည်းပဲငြိမ်းချမ်းအေးမြနေတဲ့သဘောတွေရှိလာပြီဆိုတဲ့အခါကျတော့ဒုတိယဒန္တာပုဂ္ဂိုလ်ပြောင်းလာဒုတိယဒန္တာပုဂ္ဂိုလ်ကတော့ချစ်ခင်တဲ့ပုဂ္ဂိုလ်အလွန်ချစ်ခင်တဲ့ပုဂ္ဂိုလ်ချစ်ခင်တဲ့ပုဂ္ဂိုလ်သူ့ကိုပွားပွားတော့လည်းပဲရှင်ဒီတိုင်းပဲပွားပါ အဲ့ဒီအတန်တန်လည်းပုဂ္ဂိုလ်10ယောက်လောက်ပွာလိုက်ပွာလို့ကြည်ကြည်ညက်ညက်ရှိပြီဘုသူပဲပွာပါမေတ္တာစိတ်ကတပွားပွားဖြစ်ပြီးတော့မိမိမှာလည်းပဲကြည်လင်ကြည်နုမှုငြိမ်းချမ်းအေးမြတ်မှုတည်ငြိမ်မှုတွေခံစားနေရပြီဆိုရင်မချစ်မမုန်းအလယ်အလတ်ဆိုတဲ့ခါစောစောကပြောတဲ့တိကျွမ်းရုံမြတ်ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ဒါစာကိုလည်း10ယောက်လောက်ပွာပြီးရင်နောက်မုန်းသူဒါစာကို10ယောက်လောက်ပွာပြီးရင် ရန်သူတန်းစားကို10ရောက်လောက်ပွားအဲ့ဒီခါကျတော့ပွားလို့ရပြီတဲ့မုံသူရောရန်သူရောဘာကြောင့်လဲဆိုတော့အထက်ကပုံကိုယ်တွေကိုပွားခဲ့တဲ့အတွက်မေတ္တာပွားမှုနိုင်နေလို့ဘလို့မေတ္တာစိတ်ဖြစ်နေတာတဘာဝဖြစ်နေပြီဖြစ်တဲ့အတွက်အဲနောက်အဲ့ဒီပုံကိုယ်တွေပွားလို့ရှိရင်လည်းရပြီဒါပေမဲ့လူတိုင်းလူတိုင်းမှာမုံသူဆိုတာလူတိုင်းမှာရှိပါ့မလား တချို့မှာမုန်းတာမရှိဘူးငါမုန်းလိုက်တာဆိုတော့လည်းမရှိဘူးတချို့မှာလည်းရန်သူလည်းမရှိဘူးဒါပေမဲ့အဲ့ဒီကိုမုန်းတဲ့လူမရှိတဲ့ပုံကိုရန်သူမရှိတဲ့ပုံကိုကြတော့အဲ့ဒီပုံကိုဘယ်လိုလုပ်ပွားမလဲလို့မေးစရာမရှိဘူးလားရှိပါတယ်လွယ်လွယ်လေးပဲမပွားနဲ့ပေါ့မဟုတ်လားရှိမှမရှိပဲနဲ့ဘယ်နဲ့လုပ်ပွားမှာတော့မုန်းတယ်ပါမရှိပဲနဲ့ဘယ်နဲ့လုပ်ပွားမှာလဲရန်သူမှမရှိပဲနဲ့ဘယ်နဲ့လုပ်ပွားမှာလဲ ဒါမပွားနဲ့အဲ့တော့ကြီးညိုရိုသေလေးစားမြတ်လို့အပ်တဲ့ပုဂ္ဂိုလ်ပထမဝါနောက်ချစ်ခင်သူတို့ချစ်ခင်သူတွေပွားနောက်မချစ်မမုန်းလဲတာပုဂ္ဂိုလ်ပွားအဲနောက်တစ်ယောက်ကတော့ပွားစရာမရှိတော့ဘူးဆိုတော့အဲ့ဒီသုံးစားနဲ့ပဲအဲ့ဒီသုံးစားကိုပဲရောပြီးတော့ပွားလိုက်တထိုင်နဲ့ပါပဲဒီသုံးစားရောပွားလိုက်ရောပွားလိုက်ပြီဆိုလို့ရှိရင်ပွားလို့ရပြီအဲ့ဒီဒီအပြင်မေတ္တာကိုခြေလိုက်တဲ့အခါကျတော့ စိတ်ထဲမှာမုန်းသူရဲ့ချစ်သူရဲ့ယူသည်လေးစားအသူရဲ့မိမိရဲ့ဆိုတာအဲ့ဒါလို့ကွဲပြားမှုမရှိတော့ဘဲနဲ့အားလုံးတူတဲ့အနေနဲ့ပဲစိတ်ထဲမှာသဘောပေါက်ပြီးတော့မေတ္တာစိတ်တွေတဖွာဖွာဖြစ်နေပြီတဲ့အဲ့ဒါကပုဂ္ဂိုလ်ပိုင်းခြားသတ်မှတ်ပြီးတော့ပွားမယ်ဩပွားရမယ်ဩဒိမေတ္တာကိုပြောတာပုဂ္ဂိုလ်ပိုင်းခြားသတ်မှတ်မှုမရှိဘဲတတ္တဝအလုံးကိုချုပ်ပြီးပွားတဲ့အနောဒိကြတော့ ဘာမှစဉ်းစားစရာတတိထားစရာဘာမှမရှိဘူးတတ်ပြီးတော့ပွားရုံပဲအာလုံးသတ္တဝါတွေနှလုံးစိတ်ဝမ်းအေးချမ်းကြပါစေကိုယ်စိတ်နှဖျားချမ်းသာကြပါစေလူအင်းဆန္ဒမှန်သမျှပြည့်ဝကြပါစေအာလုံးသတ္တဝါတွေ နှလုံးစိတ်ဝမ်းအေးချမ်းကြပါစေကိုယ်စိတ်နှပြချမ်းသာကြပါစေလူအင်ဆန္ဒမှန်သမျှပြေဝကြပါစေအလုံးချုပ်ပြီးပေါ်လိုက်အဲ့လိုဆိုလို့ရှိရင်မိမိသဏ္ဍာန်မှာအဲ့ဒါမေတ္တာစိတ်တွေဖြည့်လာပြီးချမ်းသာနေမယ်ဒီတော့မေတ္တာစိတ်ဖြစ်ပြီဆိုလို့ရှိရင်မေတ္တာစိတ်ရှိတဲ့လူရဲ့အပြောဟာလည်းပဲမေတ္တာပြောပဲပြောမှာပေါ့ မေတ္တာပြောဆိုတာသူတို့ကကောင်းစားချမ်းသာစေလိုတဲ့အပြောပဲပြောမှာပေါ့မေတ္တာအလုပ်ဆိုတာလည်းသူတို့ကချမ်းသာစေမဲ့လုပ်ပဲလုပ်မှာပေါ့သူတို့ကကိုယ်ဆင်းရဲစိတ်ဆင်းရဲဖြစ်စေမဲ့ပြောလည်းမပြောဘူးသူတို့ကကိုယ်ဆင်းရဲစိတ်ဆင်းရဲဖြစ်စေမဲ့အလုပ်လည်းမလုပ်မလုပ်ဘူးဆိုလို့ရှိရင်သူလည်းချမ်းသာကိုယ်လည်းချမ်းသာမဟုတ်ဘူးလားအဲ့ဒါပြောတော့မနေ့ကအဲ့ဒါဘုံချုပ်ပြောတာအဲ့ဒီသဘောပဲပေါ့ ဟုတ်လားမေတ္တာတရားနဲ့အကျိုးအကြောင်းပဲဒီလိုဒီလိုမလုပ်သင့်ဘူးဒီလိုဒီလိုဖြစ်တင်တယ်ဆိုတာတော့ပဲပြောရုံလေးပြောလိုက်တော့ကိုယ်မှလည်းမေတ္တာစိတ်ကြောင့်ချမ်းသာသူတို့မှလည်းပဲအာငါတို့ကိုယုတ်ကစူးစရာတော့မစူးဘူးဟဲ့ဟုတ်တယ်မလားမစူးဘူးဖြစ်ဆိုတဲ့ကအဲ့ဒါမေတ္တာအပြောလားဒေါသအပြောလားမေတ္တာပြောအဲ့ဒါတစ်ဖက်လုံးမချမ်းသာဘူး အဲ့ဒါမေတ္တာစိတ်ရှိလို့ထို့အတူပဲမေတ္တာစိတ်ရှိတဲ့အခါအလောက်ကြတော့လည်းပဲမေတ္တာအလောက်ပဲလုံးမယ်အဲ့ဒါလို့ဆိုလို့ရှိရင်တစ်ဖက်လုံးချမ်းသာတယ်သိကြလားအဲ့ဒါကိုမေတ္တာသာရဏိယတရားလို့ခေါ်တယ်တစ်သက်လုံးအောင်မေတ္တာနေရတဲ့တရားတဲ့တစ်သက်လုံးအောင်မေတ္တာနေရတဲ့တရားဒီမေတ္တာစိတ်ထားတဲ့ပုဂ္ဂိုလ်မေတ္တာပြောပြောတဲ့ပုဂ္ဂိုလ် မေတ္တာလှုပ်လှုပ်တဲ့ပုဂ္ဂိုလ်တစ်သက်လုံးအောင်မြင်နေရတာတဲ့သူတို့ဖြင့်တရားတရေသွားတယ်ပဲတရိယာနေတာပဲသူရှိရင်ချမ်းသာတယ်နော်သူရှိရင်ချမ်းသာတယ်မကောင်းဘူးလားပါတရားတဲ့တို့မေတ္တာတာရဏိယတရားတာရဏိယဆိုတာတစ်သက်လုံးတတိယအောင်မြင်နေရတဲ့တရားအဲ့ဒီစာရွက်ထဲပါတယ်လေကြပါဦး ငိုက်ပြီလားဘုန်းကြီးတော့မငိုက်သေးဘူးနော်ဟာတွေ့လားမေတ္တာသာရဏီယတရားဟုတ်ကဲ့လားအဲ့ဒီအောက်ကခေါင်းစည်းရပါတယ်နော်ကာယကမေတ္တာသူ့နောက်ကအောက်ကခေါင်းစည်းကပစီကမေတ္တာသူ့အောက်ကခေါင်းစည်းကနောကမေတ္တာ gain ခေါင်းစည်းလေးတွေပါထည့်ပြီးတော့ အတိပ္ပယ်သဘောသိပြီးစိတ်ထဲမှာသက်ဝင်အောင်ရွတ်ကြမယ်မေတ္တာသာရဏီယတရားမေတ္တာသာရဏီယတရားကာယဝစီကံ ရိတာရှေ့ဝက်ကြတယ်ဖြတ်မထားဘူး။ဒါတရားဆုံးအောင်ဆွဲပြီးဆိုတာနော်။တရားဆုံးအောင်တခါတည်းဆက်ပြီးဆိုတာ။ဘယ်လိုလဲဆိုတော့အလုံးသတ္တဝါတွေကျမ်းမာကြပါစေချမ်းသာကြပါစေ။အဲ့ဒါပဲ။ကိုယ်ဆင်းရဲကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေ။ရာ။သာသာရာရာအစဉ်ပြေကြပါစေ။ ဟုတ်ပြီလား gain ဆိုအလုံးစုံသောပါဠိ င်းထားဖို့အရေးကြီးသည်ဟုတ်တယ်မလားအခုမေတ္တာဘာဝနာဟာစိတ်ကောင်းထားနိုင်အောင်စိတ်ဖြူစင်အောင်လေ့ကျင့်ဖို့ပြောပြတာမဟုတ်လားဟုတ်ကဲ့လားအဲဒီတော့ဒီတရားတော်ရဲ့အနှစ်ချုပ်အနေနဲ့ဆောင်းပုဒ်ကလေးချပေးလိုက်ဦးမယ်နော်ဆိုစိတ်ကောင်းနှုတ်ကောင်းအလုပ်ကောင်းလင် သိကောင်းလုပ်ကောင်းလုပ်ကောင်းလေအများချေ၍ချမ်းသာသည်အများချေချမ်းသာသည်သိကောင်းလုပ်ကောင်းလုပ် ဆိုးအလုတ်ဆိုးလင်အများမုံ၍ အလုံးပုတ်လင်စိတ်ပုတ်နှုတ်ပုတ်အလုံးပုတ်လင်အများမုံ၍ဆင်းရဲသည်အများမုံ၍ ညင်မဲတဲ့စိတ်တွေမရှိစေဘဲနဲ့ဖြူစင်တဲ့စိတ်ကောင်းစိတ်မြတ်ကလေးတွေဒါရှိအောင်မြတ်စွာဘုရားတရားတော်နဲ့ရှင်ကြည့်ပြီးတော့စိတ်ကောင်းဖြစ်အောင်လေ့ကျင့်မွေးမြူခြင်းအပြင်ဖြူစင်မြင့်မြတ်တဲ့စိတ်ကောင်းမြတ်တဲ့စိတ်ထားလေးတွေဖြစ်တဲ့အတွေ့လောကီရောလောကုတ္တရာပါနှဖျားသောချမ်းသာနှင့်ပြည့်စုံသောသူတော်စင်များဖြစ်ကြပါစေ။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 9မိနစ်အလိုမှာခွန်ကြီးတို့တရားပွဲစသည်သီလသမာဓိပညာလို့မြတ်စွာဘုရားရဲ့အဆုံးအမ3ရရှိတဲ့နကအခုယောဂီတို့အားထုတ်နေတာဟာသီလအဆုံးအမတီးအောင်သမာဓိအဆုံးအမတီးအောင်ပညာအဆုံးအမတီးအောင်အားထုတ်နေတာသီလအဆုံးအမတီးအောင်၈ပါးဥပ္ပသီလခံယူဆောက်တည်ပြီးစောင့်ထိန်ရတယ်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 ပုဂ္ဂိုလ်တ attva ငါလို့သိနေတာဟုတ်ကဲ့လားယုံနာမသိဒိဋ္ဌိဝေသည်ယုံနာကိုသိဒိဋ္ဌိစင်သည်ပါတယ်တော့ယုတ်တဘာဝနံတဘာဝမျှပဲရွေရှားတဘာဝမျှလှုပ်ရှားတဘာဝမျှပဲပြန့်လွင်နေတဲ့တဘာဝမျှပဲမခန္ဓာတဲ့သဘောအစုမျှပဲလို့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 တွယ်တာထိုင်တာထတာစားတာတောက်တာကစားမလွတ်ရအောင်မပြတ်တမ်းရှုမှတ်မှုချင်းဆက်ဆက်မိတော့ရှုရတယ်အဲဒါလို့ရှုရင်စိတ်ဟာတပြေးပြေးတည်ငြိမ်လာပြီတည်ငြိမ်လာတာနဲ့အမျှအခုနရွေရှားသဘာဝစုမြပါပဲလားတောင်းတင်းသဘာဝစုမြပါပဲလားလှုပ်ရှားသဘာဝစုမြပါပဲလားပူသဘာဝအေးသဘာဝတွေမြပါပဲလား